ခန်းကြီး40အငယ်1မှ9တင်တို့၏ဘုရားသခင်မိန်တော်မူသည်ကားငါဤလူတို့ကို နှစ်သိမ့်စေကြလော့နှစ်သိမ့်စေကြလော့စစ်မှုကိုထမ်းရသောအချိန်စေပြီတင်ဤအပြစ်လဲပြေရှင်းပြီဟုယေရုရှလင်မြို့အားနှစ်သိမ့်စေသောစကားကို ပြော၍ကြွေးကြော်ကြလော့အကြောင်းမူကားသာရဘုရား၏လက်တော်၌မိမိအပြစ်တွေနှဆခံရပြီ တော၌ဟစ်ကြော်သောသူ၏အတံမှာဒါဝရဘုရားကြွတော်မူရာလမ်းကိုပြင်ကြလော့ငါတို့ဘုရားသခင်၏လမ်းခီးတော်ကိုလွင်ပြင်၌ဖြောင့်စေကြလော့ကြိုင်ဝမ်းရာရှိသမျှတို့ကိုဖို့ရမည်တောင်ကြီးတောင်ငယ်ရှိသမျှတို့ကိုဖြိုရမည်ကောက်သောလမ်းများကို ဖြောင့်စေရမည်ကြမ်းတမ်းသောလမ်းများကိုလည်းတုတ်တင်ပြင်ဆင်ရမည်သာရဘုရား၏ဘုန်းတော်ပေါ်ထွန်း၍ လူအပေါင်းတို့သည်အတူမြင်ရကြလတံ့ဟုသာရဖျား၏နှုတ်တော်ထွက်အမိန်တော်ရှိ၏အငယ်6မှ7တပန်ထိုအတန်ကဟစ်ကြော်ကြလောဟု ဆိုလျင်ငါကအဘယ်အရာကိုဟစ်ကြော်ရမည်နည်းဟု မေးတော်လူမျိုးရှိသမျှသည်မြက်ပင်ဖြစ်၏လူမျိုးဤဘုံရှိသမျှသည်လည်းတောအပွင့်ကဲ့သို့ဖြစ်၏ ထာဝရဘုရား၏လေတိုက်သောအခါမြက်ပင်သည်ညှိုးနွမ်းသွေ့ခြောက်တတ်၏အပွင့်လည်းကြွေတတ်၏အကယ်စင်စစ်လူတို့သည်မြက်ပင်ဖြစ်ကြ၏မြက်ပင်သည်ညှိုးနွမ်းသွေ့ခြောက်တတ်၏အပွင့်လည်းကြွေတတ်၏ထာဝရဘုရား၏နှုတ်ပတ်တရားမူကားကာလအစဉ်မြဲတည်၏ဟုဆိုသည်စီယုန်တောင်သို့ဝမ်းမြောက်เสียတဲ့ရင်ကိုဆောင်ခဲ့သောသူမြင့်သောတောင်ပေါ်သို့တက်လော့ ယေရုရှလင်မြို့သို့ဝမ်းမြောက်စရာတည်င်းကိုဆောင်ခဲ့သောသူကျဲသောအတန်ကိုလွှင့်လောမစိုးရင်ပဲအတန်ကိုလွှင့်လောတင်တို့ဤဖျားသခင်ကို ကြည်ရှုကြဟုယူဒမြို့ရွာတို့အားပြောလောကြည်ရှုလော အရှင်သာရဘုရားသည်ကြီးသောတကူနှင့်ကြွလာ၍လက်ရုံးတော်အားဖြင့်အစိုးရတော်မူလိမ့်မည်မိမိခံတော်မူထိုက်သော အခမိမိ၌ပါလျက် ဆုလတ်တော်သည်ရှေ့တော်၌ရှိ၏မိမိသိုးစုကိုသိုးရင်းကဲ့သို့ကျွေးမွေးတော်မူမည်သိုးတငယ်တို့ကိုချီ၍ပိုက်ပွေတော်မူမည်သားငယ်ရှိသောသိုးမတို့ကိုလည်းဖြင်းညင်းစွာ ပို့ဆောင်တော်မူမည်အငယ်၁၂မှ24ရေများကိုလက်ဆွန်းဖြင့်ခြင်သောသူ မိုးကောင်းကင်ကိုမိမိလက်ဖြင့်ထွာသောသူ မြေမှုန့်ကို တင်းတောင်းဖြင့် ချင်းတွေ့သောသူတောင်ကြီးကို ချိန်ခွင်ဖြင့်၎င်းတောင်ငယ်ကိုကပ်ပယ်ဖြင့်၎င်း ချိန်သောသူကားအဘယ်သူနည်းသာဝရဖျား၏ဝိညာဉ်တော်ကိုအဘယ်သူစစ်ကြောသနည်းထိုဖျားနှင့် တိုင်ပင်၍အဘယ်သူသည်အကြံပေးသနည်းအဘယ်သူနှင့် တိုင်ပင်တော်မူသနည်းထိုဖျားကိုအဘယ်သူတွင်တင်သနည်းထိုဖျားအားတရားလမ်းကိုပြသောသူပညာနည်းကိုပေးသောသူ ဉာဏ်လန်းကိုညွှန်သောသူကားအဘယ်သူနည်းလူအမျိုးမျိုးတို့သည် ရေဘုံမှကြသော ရေဆက်ကဲ့သို့ဖြစ်၍ချိန်ခွင်၌မြူမှုန့်ကဲ့သို့ ထင်မှတ်เสียရှိ၏ကျွန်းတို့သည်လည်းလွင့်တက်သောအနုမြူကဲ့သို့ ဖြစ်ကြ၏လေဗနုန်တောသည်မိမွေးဖို့မလောက်ထိုတော၌ရှိသောတရိษံတို့သည်လည်းမိရှုရာရစ်ဖို့မလောက် ခတ်သိမ်းသောလူအမျိုးမျိုးတို့သည်အဘယ်မျှမဟုတ်တကဲ့သို့ရှေ့တော်၌ဖြစ်ကြ၏အဘယ်မျှမဟုတ်သောအရာထက်သာ၍ငယ်တကဲ့သို့အနတ္တကဲ့သို့၎င်းမှတ်တော်မူ၏တို့ဖြစ်၍ဖျားသခင်ကိုအဘယ်သို့ပုံပြရအံ့ဤဖျားသခင်နှင့်အဘယ်မည်သောပုံသဏ္ဍာန်တူသည်ဟုဆိုရအံ့ဤပဒဲသမားသည်ရုတ်တုကိုတွန်းပြီးမှပဒိန်သမားသည်ရွှေနှင့်မွမ်းမံ၍ ငွေချိုးကိုလည်းလုတ်တတ်၏အဖိုးတိုက်သော အလှကို မလှူနိုင်သောသူသည်မဆွေးမြစ်တတ်သောတစ်သားကိုရွေးကောက်ပြီးမှမြဲမြံသော ရုပ်တုကိုလှုပ်စေခြင်းဟာလိမ္မာသောလက်သမားကို ရှာတတ်၏တင်တို့သည်မတိကြသလိုမကြားကြသလိုရှေးဥစွာမှဆ၍တင်တို့အားမဖော်မပြသလိုမြေကြီးတည်သည့်အကြောင်းကိုနားမလဲကြသလို မြေကြီးဆက်အပေါ်မှာထိုင်၍မြေကြီးသားတို့ကိုနှံကောင်ကဲ့သို့မှတ်တော်မူထသောမိုးကောင်းကင်ကို မျက်နှာချက်ကဲ့သို့ကျက်၍နေစရာတဲကဲ့သို့ဖြန့်တော်မူထသောမင်းတို့ကိုရှုံချ၍မြေကြီးတရားသူကြီးတို့ကို အနတ္တကဲ့သို့ဖြစ်စေတော်မူသောသူပေသည်အကယ်စင်စစ်သူတို့ကိုမဆိုင်မပြိုးရအကယ်စင်စစ်သူတို့၏မျိုးစေ့ကိုမကျဲရ အကယ်စင်စစ် သူတို့အပင်သည်မြေ၌အမြင့်မဆွဲရသူတို့အပေါ်မှာမှုတ်တော်မူသဖြင့်သူတို့သည်ညှိုးနွမ်းတွေ့ချောက်၍လေးပွေသည် သူတို့ကို ဖွဲခဲ့သို့တိုက်လွင့်လိမ့်မည်အငယ်25မှ31တို့ဖြစ်၍ငါကိုအဘယ်သို့ ပုံပြရအံ့နီငါသည်အဘယ်သူနှင့်တူရအံ့နီဟုတန်ရှင်းသောဖျားမေးတော်မူ၏ အထက်သို့မျှော်ကြည့်ကြလော့ထိုရာတို့ကိုအဘယ်သူဖန်ဆင်းသနည်းထိုသူသည် သူတို့အလုံးရင်းကိုအရေအတွက်အားဖြင့်ထုတ်ဆောင်တော်မူ၏အလုံးစုံတို့ကိုနာမည်ဖြင့်ခေါ်တော်မူ၏ခွန်အားကြီး၍တကူးနှင့် ပြည့်စုံတော်မူသောကြောင့်တစုံတစ်ခုမျှမပေါ်ဘဲမနေရ။အိုယာကုပ်အမျိုးတင်တွားသောလမ်းကိုဒါဝရဖျားတည်တော်မူမူဟုအဘဲကြောင့်ပြောသည်။အိုဣဒရေလအမျိုး သင်အမှုကိုသင်ဖျားသခင်မှတ်တော်မမူဟုအဘယ်ကြောင့်ဆိုရသနည်းသာရဘုရားသည် အစဉ်အမြဲတည်တော်မူသောဘုရားသခင်ဖြစ်ကြောင်းကို၎င်းမြေကြီးစွန့်တိုင်အောင်ဖန်ဆင်းတော်မူသောအရှင်ဖြစ်ကြောင်းကို၎င်းမောတော်မူခြင်းပင်မတော်မူခြင်းမရှိစစ်၍မကုံနိုင်သောညံနှင့် ပြည့်စုံတော်မူကြောင်းကို၎င်းတင်းသည်မတိမကြားဘူးတလို့ထိုဖျားသည် မောသောသူတို့အားခွန်အားကို ပေးတော်မူ၏ နွမ်းနယ်သောသူတို့အားအစွမ်းသတ္တိနှင့်ပြည့်စုံသောအခွင့်ကိုပေးတော်မူ၏။လူပျိုတို့သည်မော၍ပင်ပန်းခြင်းသို့ရောက်ကြလိမ့်မည်။လုလင်တို့သည်လည်းထိမိ၍လဲကြလိမ့်မည်။ထာဝရဘုရားကိုမြော်လင့်သောသူတို့မူကားအားပြည့်ကြလိမ့်မည်။ရွှေလင်းတကဲ့သို့မိမိတို့အတောင်ကိုအသစ်ပြုပြင်ကြလိမ့်မည်။ပြေးသော်လည်းမပင်ပန်း။ခရီးသွားသောအခါမမောရကြ